မဲ့ဘုန်းကြီးကမဟောနိုင်တော့ကိုရင်ဒိဋ္ဌမတွေ့ပါဘူးအထွက်သွားပြီလားဟိုနေယရနာလည်းမတွေ့ဘူးဟလားမာသီလဝရိယပဲရောက်တယ်ဟမ်လူနဲ့တိုင်နဲ့ရောနေတာလူနဲ့တိုင်နဲ့ရောနေ ကိုရင်ကုသလမထွက်သေးဘူးလားထွက်သေးဘူးအဲမြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေကိုသာသနာလို့ခေါ်တယ်မြတ်စွာဘုရားရဲ့အဆုံးအမတွေသာသနာလို့ခေါ်တော့ဒီတော့သာသနာတော်ထဲမှာရှင်ဖြစ်ယဟန်အဖြစ် သီလရှင်ဖြစ်နေဝင်ရတယ်ဆိုတာအဆုံးအမတွေလိုချင်လို့ဒီဆုံးမတွေမိမိတို့ရဲ့တဏ္ဍာမှာတည်စေခြင်းလို့သာသနာတဲ့ဝင်ရတာမဟုတ်လားအဲ့ဒီအဆုံးမတွေမိမိတို့တဏ္ဍာမှာတည်ခြင်းအပြင်ကုသိုလ်တရားတွေတိုးပွားပြီးတော့အကုသိုလ်တရားတွေပယ်ရှားနိုင်အောင်လို့ဒီလိုမဟုတ်လား ဒီဆုံးမတွေတည်ခြင်းအပြင်အိုဘေးနာဘေးသေဘေးအစရှိတဲ့တန္တရာဝဆင်းရဲဘေးတွေကလွတ်မြောက်နိုင်တယ်တဲ့ဟုတ်ပါမလားအိုရာဘေးဟုတ်ကဲ့လားဆင်းရဲလားချမ်းသာလားအိုခြင်းဆင်းရဲဟုတ်သလားနာရာကလည်း ဆင်းရဲပဲသေတာကလည်းသေတဲ့အခါမှာငါဆင်းရဲလိုက်တာလို့သိလားဒါဖြင့်ဆင်းရဲလားဟမ်သေတဲ့အခါငါဆင်းရဲလို့မှမသိဘူးဆိုသေဆင်းရဲဟုတ်ပါမလားဟမ် မဟုတ်ဘူးလားအဲ့လိုဆိုသေချမ်းသာပေါ့သေရင်ချမ်းသာတာပေါ့မဟုတ်ဘူးလားနင်းဒါဖြင့်ဘာဟုတ်တာတော့သေကနီးဆင်းရဲကိုသေဆင်းရဲပြောတာမဟုတ်လားသေကနီးမှာတော့မဆင်းရဲဘူးလားအဲ့ဒီဆင်းရဲတာသေဆင်းရဲပြောတာပဲမဟုတ်ဘူးလားအဲ့ဒီဆင်းရဲလူချင်းစရာမကောင်းဘူးလား ဟမ်မကောင်းဘူးလားမြတ်စွာဘုရားဘယတုတ်ဆိုတာမှဟောတယ်လောကမှာတဲ့ဘေးနှမျိုးရှိတယ်တမျိုးကအချင်းချင်းကယ်လို့ရတဲ့ဘေးတဲ့တမျိုးကအချင်းချင်းမကယ်ကယ်လို့မရတဲ့ဘေးတဲ့ဘယ်နှမျိုးရှိတယ်လဲပါတယ်တော့ အချင်းချင်းကယ်လို့ရတဲ့ဘေးဆိုတာပဲဘေးတွေဒါဖြင့်ကယ်လို့မရတဲ့ဘေးတော့သိမှာပေါ့ဘယ်ဟာတွေတော့ဟဲ့သေဘေးရကယ်လို့မရအောင်ဒါဖြင့်အိုဘေးရအောင်နာဘေးရအောင်မရဘူးမိဘေးကရတာပေါ့ ဟုတ်ကဲ့လားရေဘေးကတခိုးဓမြတပုံထတဲ့ဘေးကဟုတ်လားကယ်လို့ရတဲ့ဘေးကိုသမာတာပုတ္တိကဘေးလို့ခေါ်တယ်တဲ့ဘာလို့ခေါ်တော့ကယ်လို့ရတဲ့ဘေးကိုသမာတာပုတ္တိကဘေး ယောဂီသိပွဲသွားရယောဂီသိပွဲကယ်လို့မရတဲ့ဘေးကိုအမာတာပုဒ္ဓိကဘေးလို့ခေါ်တာပါတယ်တော့ကယ်လို့ရတဲ့ဘေးကသမာတာပုဒ္ဓိကဘေးတဲ့ကယ်လို့မရတဲ့ဘေးကအမာတာပုဒ္ဓိကဘေးတဲ့သမာတာပုဒ္ဓိကဘေးဆိုတာ အမိကသာသားကအမိကိုကယ်လို့ရတယ်ဘေးတဲ့အချင်းချင်းကယ်လို့ရတယ်ဘေးတဲ့အမာတာပုဒ္ဓိကဘေးဆိုတာအမိကလည်းသားကယ်လို့မရဘူးသားကလည်းအမိကယ်လို့မရဘူးတဲ့ဒါတော့သမာတာပုဒ္ဓိကဘေးက လောကမှာမတွေ့အောင်ရှောင်လို့လည်းရနိုင်တယ်တွေ့ပြန်လို့ရှိရင်လည်းပဲ တနည်းနည်းနဲ့ကယ်လို့ရတယ်ဟုတ်တယ်မဟုတ်လားအမာတာပုဒ္ဓိကဘေးကြတော့မတွေ့အောင်လဲရှောင်လို့မရဘူးတွေ့ပြန်ရင်လဲကယ်လို့မရဘူးအမာတာပုဒ္ဓိကဘေးဆိုတာမီးဘေးရေဘေးသဘုံဓမြဘေးတဲ့ တာမတာဗုဒ္ဓိကပေမီးပေရေပေသဘုံဓမြပေတဲ့မိဘေကလည်းရှောင်လို့လည်းရနိုင်တယ်တွေ့ရင်လည်းကယ်နိုင်တယ်ရေဘေးရေကြီးပြန်ရင်လည်းရှောင်လို့လည်းရနိုင်တယ်တွေ့ပြန်ရင်လည်းကယ်လို့ရတယ်သဘုံဓမြဘေးကလည်းပဲရှောင်လို့လည်းရနိုင်တယ်ကယ်လည်းကယ်နိုင်တယ် ဒါကြောင့်အဲ့ဒီဘေးသုံးမျိုးကိုသမာတာဗုဒ္ဓိကဘေးတဲ့ဒါဖြင့်ဖေဟာလေဘေးကြတော့ကောလို့မေးစရာမရှိဘူးလားလေဘေးကရေဘေးနဲ့အတူတူထားလိုက်တာပေါ့ဘာကြောင့်လဲဆိုတော့မြတ်စွာဘုရား မိန့်ကြားခြင်းနာကအမာတာဗုဒ္ဓိကဘေးသုံးပါးကိုသူကမိန့်ရင်တာ မင်းရင်တော့အမတာပုဒ္ဓိကဘေးသုံးပါးနဲ့ကြိုက်အောင်ဒီဘက်ကလည်းသမတာပုဒ္ဓိကဘေးသုံးပါးလို့မေးရတယ်မိဘေးရေဘေးသဘုံနှမြဘေးအမတာပုဒ္ဓိကဘေးကတော့အိုဘေးနာဘေးသေဘေး အိုဘေးနာဘေးသေဘေးကတော့ရှောင်လို့လည်းမရဘူးတွေးလာရင်လည်းကယ်လို့လည်းမရဘူးဟုတ်ကဲ့လားအိုးလာလို့ဆံမဖြူအောင်ကယ်လို့ရမလားဟုတ်ကဲ့လားဆေးဆိုးတာပေါ့ဟမ်ဆေးဆိုးလို့မရဘူးလား ခဏပဲရတယ်အေးခဏပဲရတယ်အမြဲရတာမဟုတ်ဘူးဒီလိုဆိုတော့ဆိုတော့ကယ်လို့ရတယ်ခေါ်မလားမရပါဘူးသွားကြိုးတာရောမရပါဘူးအငှတခုလူခုလူနဲ့ဟုတ်လားခါကုန်းတာရော သစ်ပင်များမတ်တယ်လို့တိုင်နဲ့ချီမတ်တာပဲပေါ့ရလားဟိုဘေးနာဖြာမကြံဖြစ်အောင်မလုပ်လို့ရသလားမရပါဘူးမသေးအောင်ရောမရတာတွေကြီးဖြစ်နေပါလားဒါကြောင့်မလို့အချင်းချင်းဘယ်လိုမှကယ်လို့မရတဲ့အတွက်တဲ့ အဲ့ဒီဘေးတွေကိုဘာဘေးခေါ်တယ်အာမာတာဗုဒ္ဓိကဘေးဟုတ်လားကယ်လို့ရတဲ့ဘေးကတော့အာမာတာဗုဒ္ဓိကဘေးကယ်လို့ရတဲ့ဘေးတွေကဘယ်ဟာတွေလဲ ဟုတ်ကဲ့လားဒီတော့အဲ့ဒီဘေးတွေကိုတတ္တဝါတွေကတမတာ ပုဒ္ဓိကရောအမတာ ပုဒ္ဓိကရောတတ္တဝါတွေက တွေးကြင်သလားမတွေးကြင်ဘူးမတွေးကြင်ဘူးဆိုတာဘာကြောင့်တော့ဟဲ့ဆင်းရဲလို့ဒါကြောင့်အဲ့ဒီဆင်းရဲကို သဘောကြလို့လားသဘောမကြလို့လားကြောက်လို့လားကြိုက်လို့လားအဲ့ဒီဆင်းရဲကြောက်လို့မို့ဒီဘေးတွေနဲ့မတွေ့ရင်ဘူးအဲ့ဒီတော့ဘေးတွေကလွတ်ကြောင်းနီလန်ကောင်းတွေလိုက်ရှာတာပေါ့ဘေးတွေကလွတ်ကြောင်းနီလန်ကောင်းတွေလိုက်ရှာတော့အဲ့ဒီနီလန်ကောင်းတွေဘယ်မှာတွေ့တော့ မြတ်စွာဘုရားရဲ့အဆုံးအမသာသနာတော်ထဲမှာသွားတွေ့တယ်ဒါကြောင့်မို့အဲ့ဒီနေကောင်းလန်ကောင်းတွေကျင့်ကြံပြီးတော့ဒီဘေးတွေကလွတ်အောင်လှုပ်ချင်လို့သာသနာထဲဝင်ပြီးရှင်ပြုယဟန်ပြုကြတာမဟုတ်လားမသေးကြဘူးလားရှင်ပြုယဟန်ပြုတာဟာဒီဘေးတွေကလွတ်ဖို့ အထူးသဖြင့်အမာတာပုဒ္ဓိကဘေးတွေကလွတ်ဖို့ဒီလိုမဟုတ်လားဒါဖြင့်အဲ့ဒီဘေးတွေကလွတ်ဖို့ရာအတွက်သာသနာတော်တဲ့ဝင်လာတော့အခုနီးကောင်းလမ်းမှန်တွေ့ပြီလားပါပဲနီးတွေ့ထားတော့ပါတယ် တတိပဋ္ဌာန်သမပဋ္ဌာန်တွေ့ထားတယ်မီလောင်ရေကြည်တဘုံစီးသည်ပေဒီသုံးပြဖြစ်ပေါ်လာသောမာတမိခင်သားရွှေစဉ်ကိုကဲတင်မရခြေသားလှလဲမိဘကိုပင်မကဲတင်နိုင်သောကလှိုင်၍သဲဆိုင်ပြေကျွေမြ ဆင်းရဲရာဟုတုဒ္ဒနဲသူဆိုလေသည်ယင်းတို့သူငါဆိုကြပါလေ။အိုနာသေးရဲ့ဤသုံးပေနှင့်ထောက်ဆချင့်တော်မိနှင့်ရေဟုံသဘုံဓမြထူပေမြကာဒုက္ခမဆိုသာတော့ပြီ။ စင်စစ်ဆိုသောဝါရွက်ရောသို့ရင့်ရောကြွေလူအိုမင်းမှုနှင့်နာမှုသေးရေဤသုံးပေသာဖြစ်ပေါ်လာသောမာတာမိခင်သားရွှေစဉ်ကိုကတင်မရချစ်သားလှလည်းမိဘကိုပင်မကယ်တင်နိုင်သောကလှိုင်၍သဲဆိုင်ပြတ်မြဆင်းရဲရဟုဗုဒ္ဓမြတ်စွာမိန်တည်း ဟုတ်သလားကဲလိုက်ဆိုကြည့်ပထမအတမာတာဗုဒ္ဓိကပေ နောက်ကြတော့အမာတာဗုဒ္ဓိကပေမီလောင်ရေကြီးသဘုံစီသည်ဘေကြီးသုံးပြဖြစ်ပေါ်လာသော မာတာမိခင်သာရွေစဉ်ကိုကဲတင်မရခြေသားလှလဲမိဘကိုပင်မကဲတင်နိုင်တောကလှိုင်၍သဲဆိုင်ပြတ်မြတ် ဆင်းရဲရဟုသုဒ္ဒနေသူဆိုလေသည်မိလောင်ရေကြည်သဘုံစီသည်ဘေးကြီးသုံးပြဖြစ်ပေါ်လာသောမာတာမိခင်မာ သာရွှေစဉ်ကိုကဲတင်မရခြေသာလှလေမိဘကိုပင်မကဲတင်နိုင်သောကလှိုင်း၍သဲဆိုင်ပြတ်မြဆင်းရဲရဟု သုဒ္ဓနဲသူဆိုလေသည်ဒီသဘောကိုဘ ਹੁ သုဒ္ဓနဲတဲ့လူတွေပြောကြတာတဲ့အမှန်ဒီတဲ့ကြီးတဲ့ဘေးကြီးတွေအမိကသာသားကအမိမကယ်နိုင်တဲ့ဘေးကြီးတွေသူတို့မသိလို့တဲ့ဒီမေးရေသဘုံဓမြလောက်ကိုဘေးလို့အောင်းမိနေကြတာတဲ့ဘ ਹੁ သုဒ္ဓနဲလို့တဲ့ မီလောင်ရေကြည်သဘုံစီသည်ဘေကြီးသုံးပြဖြစ်ပေါ်လာသောမာတာမိခင်သာရွေစဉ်ကိုကဲတင်မရချစ်သာလှလဲ မိဘကိုပင်မကဲတင်၌သောကာလှိုင်း၍သဲဆိုင်ပြမြဆင်းရဲရဟုသုဒ္ဒနဲသူဆိုလေသည် gain ဆိုကြည့်အောင် ပါလေဩနာသေးရေဤသုံးပေနှင့်ထောက်ဆချင့်တော်မိနှင့်ရေဟုံသဘုံဓမြထိုဘေးမြကား ဒုက္ခမဆိုသာတော့ပြီယင်းသို့သူငါဆိုကြပါလေโอนาเตเบโอนาเตเยဤသုံးပေနှင့် ထောက်ဆချင့်တော်မိနှင့်ရေဟုံသဘုံဓမြထိုဘေးမြာကဒုက္ခမဆိုသာတော့ပြီယင်းတို့သူငါဆိုကြပါလေ အိုနာသေးရေအိုနာသေးရေဤသုံးပေနှင့်ဤသုံးပေနှင့်ထောက်ဆချင့်တော်ထောက်ဆချင့်တော်မိနှင့်ရေဟုံမိနှင့်ရေဟုံသဘုံဓမြထိုဘေးမြကထိုဘေးမြကဒုက္ခမဆူသာတော့ပြီဒုက္ခ ိဗ္ဗေကပါတယ်တော့အိုဘေးနာဘေးသေဘေးနဲ့ရှင်လိုက်ရင်ဖြင့်မိဘေးရေဘေးသဘုံဘေးဆိုတာဒုက္ခကိုမဟုတ်ပါဘူးတဲ့မဟုတ်ပေဘူးလားနာဘေးဆိုလို့ရှိရင်တချို့မလှုပ်လဲမလှုပ်နိုင် မရှက်နိုင်နဲ့အဲ့ရပေါ်ပက်လက်ကြီးနှစ်နှစ်သုံးနှစ်နေတာမတွေ့ဘူးလား အဲချမ်းသာလိုက်တာဟုတ်ကဲ့လားအဲ့ဒါနာပြီမဟုတ်လားဒီတော့မြတ်စွာဘုရားမိတ်တာမှန်မဟုတ်လားဒီတော့အဲ့ဒီမိဘေးရေဘေးသဘုံဘေးကတကယ်တော့ခတ်စောစောကပြောသလိုအမိနဲ့သားသားနဲ့အမိ ကယ်နိုင်တင်နိုင်တာကများတယ်ဒါကြောင့်မလို့သူဟာသမာတာပုဒ္ဓိကဘေးခုနအိုဘေးနာဘေးကြကယ်လို့ရလားမရဘူးဆိုစင်စေဆိုသောဝါရွယ်ရောသူရင်ရောကြွေလူဝါရွယ်ရောသူ င်စေဆိုသောဝါရွက်ရောသို့ရင့်ရောကျွေးလှူဘာပြောမလို့တော့ဟိုတဲ့အကြောင်းပြောမလို့เนาะစင်စေဆိုသောဝါရွက်ရောသို့ ရင့်ရောကြွေလှူအိုမင်းမူနှင့်နာမှုသေးရေဤသုံးပေတာဖြစ်ပေါ်လာသောမာတာမိခင်သာရွှေစဉ်ကို ကဲတင်မယจิตသာလှလေမိဘကိုပင်မကဲတင်နိုင်တောကလှိုင်၍တဲဆိုင်ပြန်မြဆင်းရဲရဟု ဗုဒ္ဓမြတ်စွာမိန်တည်းစင်စေဆိုသောဝါရွယ်ရောသူရင့်ရောကြွေလူအိုမင်းမှုနဲ့နာမှုသေးရဲ့ ဤသုံးပေသာဖြစ်ပေါ်လာသောမာတာမိခင်သာရွှေစဉ်ကိုကဲတင်မရခြေသာလှလဲမိဘကိုပင် မကဲတင်၌သောကာလှိုင်း၍သဲဆိုင်ပြတ်မြတ်ဆင်းရဲရဟုဗုဒ္ဓမြတ်စွာမိန်တည်းစင်စေဆိုသောဝါရွက်ရောသို့ ရင့်ရောကြွေလူအိုမင်းမှုနှင့်နာမှုသေး၏ဤသုံးပေသာဖြစ်ပေါ်လာသောမာတာမိခင်သာရွှေစဉ်ကို ကဲတင်မယခြေသာလှလေမိဘကိုပင်မကဲတင်၌သောကာလှိုင်း၍သဲဆိုင်ပြမြဆင်းရဲရသည်ဗုဒ္ဓဆင်းရဲရဟုဆင်းရဲ ဗုဒ္ဓမြတ်စွာမိတ်တည်း ဒေသနာတော်ကိုမြတ်စွာဘုရားကဘယတုတ်ဒေသနာတော်လို့နာမည်တတ်ထားတယ်ဘယဆိုတာဘေးဘယတုတ်ဒေသနာတော်အခုမှပဲနှုတ်ဥတက်ပြီးတော့စမ်းမိလို့ပြောရအဲ့ဒီတရားဘုန်းကြီးအစအဦးဆုံးဟောတဲ့တရားပဲ အစာဥဆုံးလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကအစာဥဆုံးဟောတာဒီတော့အဲ့ဒီသမာတာ ပုဒ္ဓိကဘေးအမာတာ ပုဒ္ဓိကဘေးတို့ကဒီဘေးတွေနဲ့မတွေ့ခြင်းဘူးဒီဆင်းရဲတွေကြောက်တယ်ဒီဆင်းရဲတွေလွတ်ချင်တယ်လွတ်ကြောင်းနီလန်းရှာတဲ့အခါကျတော့ခုနပြောသလိုဘယ်မှာသွားတွေ့ရော မြတ်စွာဘုရားရဲ့အဆုံးအမသာသနာတော်မှာတွေ့တယ်တဲ့ဟုတ်ကဲ့လားဒီတော့အဲ့ဒီအိုဆင်းရဲနာဆင်းရဲသေဆင်းရဲဒီဆင်းရဲတွေကလွတ်ကြောင်းနီလန်ကောင်းကိုဟုတ်ပြီးတော့အသိနာအောင်အိုဆင်းရဲနာဆင်းရဲတို့ရဲ့ဘသူဘသူမှ ကယ်မရတဲ့သဘောကိုပိုးပြီးတော့အသိနာဖို့လိုတယ်အသိနာမှပဲအိုနာဆင်းရဲကလွတ်ချင်တဲ့စိတ်ပေါ်မယ်ပေါ့မဟုတ်ဘူးလားကဲဆိုမအိုခြင်းပဲအိုလဲအိုရသည်မနာခြင်းပဲနာလဲနာရသည် မသေးခြင်းမဲ့သေလဲသေရသည်ဤသုံးပေပြေး၍မလွတ်ပြီမအိုခြင်းမဲ့အိုလဲအိုရသည်မအိုခြင်းတဲ့လူရှိလား ဩအိုဂျင်တဲ့လူတွေကြီးပေါ့ဟုတ်ကဲ့လားအိုဂျင်တဲ့လူတွေပေါ့ဒီလိုဆိုရင်ဘုန်းကြီးတို့တော့မအိုဂျင်ပါဘူးဟုတ်ကဲ့လားမအိုခြင်းတဲ့လူမရှိတာလားအိုခြင်းတဲ့လူမရှိတာလားအိုခြင်းတဲ့လူမရှိဘူးဟုတ်ကဲ့လားဒါပေမဲ့လို့နေရလားနေရဘူး တနေ့တဲ့တနေ့တရွေ့ရွေ့ယွင်ယိုးနောက်ပြန်လို့မပြိုသည်ရှေ့ကိုသာအိုမြဲမဟုတ်လားဟုတ်ကဲ့လားဒါကြောင့်မလို့မအိုခြင်းပဲလေအိုရတာပဲမနာခြင်းပဲလေနာရတာပဲမသေးခြင်းပဲလေသိရတာပဲ ဒီဘေးသုံးဘေးကပြေးလို့ကတော့မလွတ်ဘူးတဲ့လေရင်မြန်နဲ့အပြေးတန်တဲ့လူ ပြေးလည်းပဲဒီသုံးဘေးကမလွတ်ဘူးဟုတ်ကဲ့လားမြတ်စွာဘုရားလက်ထက်ကရောဟိတတနတ္တာဆိုတာမြတ်စွာဘုရားလျှောက်တယ်တပည့်တော်တစ်ချိန်ကအမနန်တကူကြီးတဲ့ယသိဖြစ်ခဲ့ပါတယ်ဗျာတဲ့ အမှန်တကူကြည့်တဲ့ရသေးဖြစ်ခဲ့တော့လောကကြီးရဲ့ဆင်းရဲဒုက္ခတွေကြောက်လို့အိုနာသေးဒုက္ခတွေပါပေါ့လေဒါကြောင့်အဲ့ဒီလောကကြီးကဆင်းရဲဒုက္ခတွေလွတ်အောင်ပြေးမယ်ဆိုပြီးတပည့်တော်ပြေးခဲ့ဘူးပါတယ်တဲ့အဲ့ဒီရသေးဘဝတပည့်တော်ဘလောက်အပြေးမြန်တယ်လဲဆိုလို့ရှိရင်တဲ့ စัจ java စัจ java လာတစ်ခုဖြတ်ပြီးတော့တပည့်တော်ပြေးလိုက်ရင်တဲ့မြားတစ်စင်းဟာထမ်းမင်ရိတ်တစ်ခုကိုဖြတ်ပြီးတော့ပြေးသလောက်ပဲအချိန်ကြာပါတယ်တဲ့ထမ်းမင်ရိတ်နဲ့ဖြတ်ပြီးတော့မြားပြစ်လိုက်လို့ရှိရင်မြားတစ်စင်းဟာအဲ့ဒီထမ်းမင်ရိတ်ကလေးဖြတ်ပြီးတော့ပြေးတဲ့အချိန်လောက်ပဲကြာတယ်တဲ့သူစัจ java လာတစ်ခုဖြတ်ပြေးလိုက်တာ ဘယ်နဲ့တော့အခုမာရသွန်နေတယ်အဲ့လောက်မြန်ပါမလားဟုတ်ကဲ့လားနော်အဲ့ဒါတော့မြန်ပါတယ်တဲ့တပည့်တော်အဲ့ဒီအချိန်တုန်းကဒီလောက်မြန်တယ်တဲ့အဲ့ဒါတပည့်တော်ဒီလောကဆင်းရဲတွေကဘုနာတိဘေးအစိုက်တဲ့ဆင်းရဲတွေကလွတ်အောင်ဒီလောကကလည်းလွန်အောင်ပြေးမဲ့ဆိုပြီးတော့တပည့်တော်ပြေးပါတယ်ဖေဟာတဲ့ဘလောက်ပြေးတယ်လဲဆိုလို့ရှိရင် စားချိန်တောက်ချိန်လောက်ပဲအဲ့ဒါတပည့်တော်နားပါတယ်တဲ့အိတ်တောင်မအိတ်ပါဘူးတဲ့အဲ့ဒါတပည့်တော်ပြေးပါတယ်တဲ့ပြေးလိုက်တာအသက်တရာပြေးလို့တပည့်တော်သာသေတယ်လောကကမဆုံးသေးပါဘူးဗျာတဲ့မလွတ်ပါဘူးတဲ့ရောဟိတတနတ်သားနတ်သားဘဝမှာလျှောက်တာသူအရင်တုန်းကယသိတကိုးကြီးတဲ့ယသိဖြစ်ခဲ့စဉ်က လောကဒုက္ခကလွန်မြောက်အောင်ဆိုပြီးတော့လောကကလော့အောင်ပြေးမယ်ဆို ပြေးဘူးပါတယ်တဲ့မြတ်စွာဘုရားလျှောက်တယ်အဲ့တော့ဒီကအိုဘေးနာဘေးတေဘေးကပြေးလို့လွတ်ပါဘူးဟုတ်ကဲ့လားမြတ်စွာဘုရားအဲ့ဒါကြောင့်အဲ့ဒီရောဟိတတ္တနတ္တာပြောတယ်ရောဟိတတ္တနတ္တာတဲ့ ဒီဩနာသေးလောကဒုက္ခဘေးတွေဟာပြေးလို့မလွတ်ဘူးတဲ့အဲ့ဒါလွတ်တဲ့နိလန်းရှိတယ်ဒီနိလန်းအတိုင်းလိုက်နာမှပဲလွတ်တာတဲ့မြတ်စွာဘုရားမိတ်အဲ့ဒါအသာထားပြီးနောက်ကြမှာအဲ့ဒီဟာလှည့်ပြောအောင်မယ်ဒီနေ့တော့ပြိဿတို့တရားပွဲတော့ညနေ6နာရီရောက်သွားမယ်ထင်တယ်ဘယ်နဲ့တော့ နာနှစ်ရက်လားကိုရင်တို့ယောဂီတို့သီလရှင်တို့ကတော့နာနိုင်မှာပေါ့တဂါကြီးတဂမကြီးတွေက အခုပဲနောက်ပြန်လှည့်ကြည့်နေပြီဟုတ်တယ်မလားဒီတော့မြတ်စွာဘုရားနောက်ကြတော့မိတ်ပါတယ်သူ့ကိုဘယ်လိုလုပ်ရမလဲဆိုတာအခုဒီနေရာမှာလည်းမြတ်စွာဘုရားမိတ်ထားတယ် gain လိုက်ဆို မိဘေရေဘေမိဘေရေဘေသဘုံဘေနဲ့သဘုံဘေအိုဘေနာတိအိုဘေနာတိလွတ်လိုလေလင်မြတ်ကျင်စေငါမဂ္ဂင်၈ပါးအစဉ်ပွားဟု ဖယားမြတ်စွာမိန်တည်းမိဘေရေဘေသဘုံဘေနဲ့အိုဘေနာတိလွတ်လိုလေလင်မြတ်ကျင်စဉ်ကမက်ကေရှိပါ အစဉ်ပွားဟုဘုရားမြတ်စွာမိန်တည်းမိဘေရေဘေသဘုံဘေနှင့်အိုဘေနာတေလွတ်လွတ်လေးလင်းမြတ်ကျင်စဉ်က မဂ္ဂင်၈ပါးအစဉ်ပွားဟုဘုရားမြတ်စွာမိန့်တည်း နီးတွေ့ပြီလားတွေ့ပါဘူးဘယ်ဟာပါလဲဟုတ်ကဲ့လားကိုင်ကုသလနီးတွေ့ပြီလားပါတော့မကိန်းရှိပါဟုတ်ကဲ့လားမအိုစေမနာစေမသေးစေဆိုတာမကိန်းရှိပါပဲဟုတ်ကဲ့လားကဲနောက်ကစပြန်ဆိုကြည့်သမောအစာကလည်း ဒီတော့မြတ်စွာဘုရားကအခွန်အနတ္တကိုမိန်တယ်တရားနှစ်ပုဒ်ကိုစပ်ပြီးတော့ဟောမလို့ခဏမြတ်စွာဘုရားကိုရောဟိတတနတ္တလျှောက်တဲ့တုတ်ကိုရောဟိတတတုတ်ဒေသနာတော်လို့ခေါ်တယ်အခုဒီဘေးကြီးသုံးပါးဒေသနာကဘယတုတ်ဒေသနာ ဒါမြတ်စွာဘုရားကမိတ်နေရောဟိတတနာတာတဲ့လောကဒုက္ခကိုသိလို့လောကဒုက္ခအဆုံးရောက်ခြင်းပြေးလို့ကတော့ဘယ်တော့မှမရောက်ဘူးအဲ့တော့ပထမသင်လောကဆိုတာကိုသိဖို့လိုတယ်တဲ့လောကဆိုတာသိဖို့လိုတယ်တဲ့ လောကဆိုတာသင်သားလဲတဲ့အတိုင်းဒုက္ခအမှန်ပဲတဲ့အဲ့ဒီဒုက္ခသစ္စာ အမှန်ဖြစ်တဲ့လောကဆိုတာဒီခန္ဓာကိုယ်နဲ့စိတ်ကိုပြောတာတဲ့လောကဆိုတာဒီခန္ဓာကိုယ်နဲ့စိတ်ပဲမဟုတ်လားလူတွေတိရစ္ဆာန်တွေတချိတ္တဝါတွေသက်မဲ့အရာဝတ္ထုတွေဒါတွေအလုံးလောကပြောတာမဟုတ်လား အဲ့တော့ဒီတ attva တွေကကြည်လိုက်တဲ့အခါကျတော့ယုံနဲ့နာခန္ဓာကိုယ်နဲ့စိတ်မဟုတ်လားဒါပဲအဲ့ဒါကြောင့်ရောဟိတတ္တာတဲ့ဒုက္ခသစ္စာဆင်းရဲအမှန်ဆိုတာတဲ့ဒီခန္ဓာကိုယ်နဲ့စိတ်ပဲတဲ့ဒါဟုတ်သလား န္ဓာကိုယ်ရှိရစိတ်ရှိရနော်ဟုတ်ကဲ့လားခန္ဓာကိုယ်မရှိရင်အိုဝမလားနာဘမလားသေဘမလားအေးဘာကြောင့်အိုရနာရသေရတော့အဲခန္ဓာကိုယ်နဲ့စိတ်ရှိလို့ပေါ့ အဲ့တော့ဩနာတိဒုက္ခဆိုတာခန္ဓာကိုယ်နဲ့စိတ်ရဲ့ဒုက္ခယုတ်နဲ့နာမ်ရဲ့ဒုက္ခပဲမဟုတ်လားအဲ့ဒါဒုက္ခသစ္စာတဲ့ဟုတ်ကဲ့လားဆင်းရဲအမှန်ပဲတဲ့သိကြလားဒါဖြင့်ဆင်းရဲအမှန်ရှားခြင်းဘယ်မှာရှားရဟမ် အဲဆင်းရဲရှာကိုမှာပေါ့မဟုတ်လားအဲတခြားသွားရှာနေတဲ့အလိုလားကိုယ့်အကိုသိနေတာပဲဆင်းရဲရှာကိုမှာဟုတ်ကဲ့လားယုံနံရှိကမုတ်ချအိုမီယုံနံရှိကမုတ်ချနာမီ ယုံနံရှိကမုတ်ချသေးမီယုံနံငြိမ်သသိမ့်ပေသုံးလီနားလဲသလားလိုက်မဆိုနဲ့နားထောင်ကြည့်ယုံနံရှိကမုတ်ချအိုမီယုံနံရှိကမုတ်ချနာမီယုံနံရှိကမုတ်ချသေးမီ ယုံနာငြိမ်ဇတ်သိမ့်ပေသုံးလီဟုတ်သလားဘယ်လိုများဟုတ်တော့အဲယုံနာရှိနေသမျှတော့အိုတာလည်းတွေ့ရမှာပဲနာတာလည်းတွေ့ရမှာပဲသေတာလည်းတွေ့ရမှာပဲယုံနာအဖြစ်ငြိမ့်သွားပြီဆိုရင်တော့ အိုလဲမအိုတော့ဘူးနာလဲမနာတော့ဘူးသေလဲမသေတော့ဘူးဟုတ်ပြီဘူးလားအဲ့တော့မြတ်စွာဘုရားမိန်တဲ့ဒုက္ခသစ္စာဆင်းရဲအမှန်စရာဒီခန္ဓာကိုယ်နဲ့စိတ်ပဲတဲ့အဲ့ဒါကိုပဲလောကလို့ခေါ်တာတဲ့ဟုတ်လားအဲလောကဆိုတာခန္ဓာကိုယ်နဲ့စိတ်ခေါ်တာပဲတဲ့ဒုက္ခပဲ ဟုတ်လားမဟုတ်လားဆိုတာသိအောင်လိုက်စို့ယုံနံရှိကမုတ်ချအိုမီယုံနံရှိကမုတ်ချနာမီယုံနံရှိကမုတ်ချတေမီယုံနံငြိမ်ဇတ်သိမ့်ပေသုံးလီယုံ ဆိုသိကြသလားသိကြတယ်ဟုတ်ကဲ့လားဒီတော့ဒီယုံ nant ခေါ်တဲ့တတ္တဝါရော သက်မဲ့ဝတ္ထုပစ္စည်းတွေရောသက်မဲ့ဝတ္ထုပစ္စည်းတွေဖယ်ထားပါတော့ယုံနံခေါ်တဲ့တတ္တဝါဘာကြောင့်ဖြစ်တော့တဏှာကြောင့်ဖြစ်တယ်ဘာတဏှာတော့ဘဝတဏှာမဟုတ်ဘူးလားဘဝဖြစ်ခြင်းနဲ့တဏှာ ဒါကြောင့်ဖြစ်တာတဏှာဆိုတာလောဘပဲပေါ့မဟုတ်ဘူးလားအဲ့တော့ယုံနဲ့နံဖြစ်ခြင်းဘဝသိဖြစ်ခြင်းရဲ့အကြောင်းဘယ်သူလဲဆိုတော့တဏှာလောဘဒါဖြင့်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းဆိုရင်တော့ဘယ်သူလဲသူပဲမဟုတ်လား ဂဟကာရံကဝေတံတောဒုက္ခဇာတိပုဏ္ဏပုဏ္ဏဂဟကာရကဒိဋ္ဌောတိပုဏ္ဏဂေဟနာဂဟတိသဗ္ဗတေဖာတုကာဘက္ကာဂဟကုတံဝိသင်္ခတံဝိသင်္ဃာရကတံစိတ်တံတဏှာနံခယမေစကာဘယ်ရောက်သွားအဲအနေဥစားတင်လိုက်ပြန်ပြီနော် ဂဟကာရံခန္ဓာတိဟုသောအိမ်ကိုအကျဉ်းငိမ့်ဆောက်လုပ်ပေးတဲ့လက်သည်လက်သမားကို ကဝေတန်တော်ရှာဖွေနေစဉ်အနိဗ္ဗိတံအနိဗ္ဗိတံတော်လက်သမားကို မသိရသေးသည်မြတ်ကာလပတ်လုံးအနေကဇာတိတန်တာရံဘဝများစွာတန္တရာကာလပတ်လုံးတန္တာဝိတံ ရင်လီပြေးလွှာခဲ့ရလေပြီခန္ဓာအိမ်ခေါ်တဲ့ယုတ်ခန္ဓာနာခန္ဓာကြီးကိုဖြစ်အောင်ဆောက်လုပ်ပေးတဲ့လက်သမားဘယ်သူလဲလို့ညံနဲ့ရှားနေတော့ရှားလို့မတွေ့သေးခိုက်မတွေ့သေးတော့ဒီလက်သမားရဲ့ခန္ဓာအိမ်ထက္ခထကဆောက်ပေးတာလက်ခံနေရ ဒီတဘဝလည်းသူကပဲဆောက်ပေးနောက်တဘဝလည်းသူကပဲဆောက်ပေးနောက်တဘဝလည်းသူကပဲဆောက်ပေးနေသူ့ကိုမသိသေးတာနဲ့ပဲသူရဲ့ဆောက်အပေခံနေရတော့ဆောက်ပေးသမျှဒုက္ခလားဒုက္ခလားဒုက္ခဇာတိပုဏ္ဏပုဏ္ဏပုဏ္ဏပုဏ္ဏထခါထခါဇာတိပဋိသန္ဓေနေရာချင်းသည်ဒုက္ခဆင်းရဲလှပါတကား ဒီတဘောကဒီလက်သက်လက်သမားကခန္ဓာရင်ဆောက်ပြီးဒုက္ခတခုရောက်နောက်တဘောကနောက်ခန္ဓာရင်တခုဒီလက်သမားပဲဆောက်ပြီးဒုက္ခတခုရောက်အဲဒါလို့ ਨੇ သူမသွေ့ရသေးခင်နှစ်ပေါင်းများစွာ ကဘာပေါင်းများစွာဒုက္ခခါစီပြီးပြေးကြရလှလေပြီတဲ့မြတ်စွာဘုရားဥဒံပြုတာသန္နာဝိတ္တအနိဗ္ဗိတံ အခုဘုရားအဖြစ်ရောက်ပြီဆိုတဲ့အခါကျတော့မြတ်စွာဘုရားခန္ဓာအိမ်ကိုဆောက်ပေးတဲ့လက်သမားတွေ့သွားပါလားသိကြလားကဟကာရကဒိဋ္ဌောတိပုဏ္ဏကေဟာနာကာဟတိကဟကာရကခန္ဓာတိဟုသောအိမ်ကိုဆောက်လုပ်ပေးတဲ့အိုတဏလက်သမား ဒါနိယခုခါ၌သွန်သင့်ကိုဒိဋ္ဌောတိတွေ့မြင်ရပေပြီအခုတော့ခန္ဓာအိမ်ထက်ခထကဆောက်ပေးတဲ့တဏှာလက်သမားကိုတွေးပြီတဲ့တဏှာပဲတဲ့ဘဝဖြစ်ခြင်းတဲ့တဏှာအဲ့ဘဝဖြစ်ခြင်းတဲ့တဏှာကဘဝတွေဖြစ်အောင်လုပ်ပြီးရုပ်ခန္ဓာတွေနာခန္ဓာတွေဖြစ်လာတယ်ဒါကြောင့် အဲ့ဒီခန္ဓာအိမ်ကိုဆောက်ပေးတဲ့လက်တယ်လက်သမားဘသူတဲ့တဏှာလောဘလိုချင်တာတမေတ္တာနှစ်သက်တာ တွေ့တာတာဟုတ်ကဲ့လားမြတ်စွာဘုရားအခုငါတွေ့ပြီတဲ့သင်မဲ့ဒီဒုက္ခတွေဆောက်ပေးနေတာသင်မဲ့တဲ့အဲ့ဒါလို့သိလိုက်တာနဲ့မြတ်စွာဘုရားရဲ့သဏ္ဍာန်ကတဏှာလက်သမားကြက်မြောက်ဖျက်ပျောက်ပျောက်သွားတော့ သိလိုက်တာနဲ့ကြက်ပြောက်နှစ်ပြောက်ပြောက်တယ်ဆိုတော့ဒီတဏှာကြောင့်ဒုက္ခရောက်နေတာလို့သိရင်ဒီတဏှာနောက်ထပ်ဖြစ်ပါဦးမလားအဲ့ဒါပြောတာဟုတ်ကဲ့လားတဏှာလက်သမားကြက်ပြောက်နှစ်ပြောက်ပျောက်သွားပြီဆိုတဲ့အခါကျတော့မြတ်စွာဘုရားအတွက်သူနောက်တဘဝဆောက်ပေးရအောင်မလားဆောက်မပေးရတော့ဘူးအဲ့တော့ဒုက္ခငြိမ်သွားပြီဂဟကာရကဒိဋ္ဌောတိ ပုဏ္ဏဂေဟနာကတိဂဟဂါရကတဏအိမ်ကိုအကျဉ်းငိမ်ဆောက်လုပ်ပေးတဲ့အိုလက်သမားတဏလက်သမားတွင်သင်သည်ပုဏ္ဏတဖန်ဂေဟံခန္ဓာတိဟုသောအိမ်ကိုနာဂဟတိဆောက်လုပ်၍မပေးရတော့လတံတဲ့ဟောပါတယ်တော့သင်တဏငါခန္ဓာအိမ်ကိုတော့နောက်ထပ် ဆောက်မပေးရတော့ဘူးတဲ့သင်เจ้าငါသိပြီသွားလေပေါ့ဟုတ်လားကုဏဂေဟနာကတိသဗ္ဗတေဖာတုကဘက္ကာကဟကုတံဝိသင်္ခတံဒေတိဣဖာတုကအချင်းရနဲ့ဒိုင်းမြနဲ့တူတဲ့အချမ်းအယံကိလေသာကိုလည်းဘက္ကာ ချိုးဖြတ်ဖြစ်စည်းပြီးပြီးပေပြီတဏှာလောဘရဲ့အချမ်းရံကိလေသာတွေမောဟတို့ဒေါသတို့မာနတို့အဲ့ဒါတွေလည်းငါချိုးဖြစ်ပြီးပြီတဲ့ပယ်ပြီးပြီအဲ့တော့ဒီအိမ်ကြီးအချင်းရနဲ့တိုင်းများလည်းမရှိတော့ဘူးမရှိတော့ဂဟကုတံဝိသင်္ကတံ ဟာကုတံအိမ်ဤအမိုးအထွန်းနဲ့တူတဲ့အဝိဇ္ဇာကိုလည်းဝိသင်္ခတံဖြစ်စည်း၍ပြီးပေပြီအဝိဇ္ဇာမသိမှုသူကလက်တဲ့ပင်ရင်းမယ်တတ်မဲ့တဲ့တွေ့တာတဲ့ဆိုတာမသိလို့မဟုတ်လားအသိရင်တတ်မဲ့တွေ့တာပါမလားအဲ့တော့ဘဝတွေတတ်မဲ့တွေ့တာတဲ့ဆိုတာလည်းမသိလို့တတ်မဲ့တွေ့တာတာသိရင် မနှမ်းမဲ့မတွေ့တာဘူးဒါကြောင့်မသိမှုဟာသူကအရင်ကအကြောင်းပဲတဲ့အိမ်ရဲ့အထွတ်တဲ့အမိုးတဲ့အဲ့ဒီအဝိဇ္ဇာလည်းငါဖြည့်ဆည်းပြစ်ပြီတဲ့ဖြည့်ဆည်းပြစ်ပြီဆိုတာအသိဉာဏ်ပေါ်လာတော့မသိတာပြောက်တာပေါ့မဟုတ်ပေဘူးလားအဲမသိတာပြောက်လို့သိနေပြီဆိုတဲ့အခါကျတော့တတ်မဲ့အောင်မလားအဲ့တော့တဏှာလည်းပြေးပြီပေါ့လက်သမားကြီးလည်း ပြေးပြီပေါ့မဟုတ်ဘူးလားကဟကုတံဝိသင်္ကတံဝိသင်္ခါရကတံစိတ်တံတဏနံခယမေစကားတဏှာနံလိုခြင်းတတ်မဲ့နှစ်သက်တွေ့သာတော့တဏှာတို့ဤခရာကုံရာဖြစ်သောအရဟတဘုကိုဣဇကာငါရပေရောက်ပေပြီအရဟတဘုရောက်တဲ့အခါကျတော့ဘာကိလေသာမှ မရှိတော့ဘူးအကုန်လုံးကုန်ပြီကဟကုတံဝိသင်္ခတံဝိသင်္ခါရကတံစိတ်တံမေငါဤစိတ်တံစိတ်တိဝိသင်္ခါရကတံယုံနာသင်္ခါရကင်းရာဖြစ်သော နိဗ္ဗာန်သို့ရောက်လျက် နေပေပြီဝိသင်္ခါရကတံစိတ်တံတဏှာနံခယမိစကတဏှာတွေကုံသွားတဲ့အခါကျတော့တဏှာကောင်းဆောင်တဲ့ကိလေသာတွေကုံသွားတဲ့အခါကျတော့ဘဝအသည့်မဖြစ်တော့ဘူးဆိုတော့ရုပ်အသည့်နာအသည့်ဒုက္ခအသည့်ရှိသေးလားမရှိတော့ရုပ်နာခေါ်တဲ့သင်္ခါရအဲ့ဒီသင်္ခါရတွေ မရှိတဲ့အတွက်ဆင်းရဲကောမရှိတော့ဘူးအဲ့ဒါကိုဝိသင်္ခါရခေါ်တယ်ယုံနံသင်္ခါရငြိမ်းရာနိဗ္ဗာန်သို့ငါစိတ်ကအာယုံပြုလို့ရောက်နေပြီတဲ့လွတ်သွားပါလားလွတ်သွားပြီဟုတ်ကဲ့လား အနေကဇာတိသံသာရံတန္တာဝိတံအနိဝိတံဂါကာရံကဝေတံတောဒုက္ခဇာတိပုဏ္ဏပုဏ္ဏကဟကာရကဒိဋ္ဌောတိပုဏ္ဏဂေဟံနာဂဟတိတဗ္ဗတေဖာတုကဘကဂဟကုတံဝိသေကတံဝိသင်္ခါရကတံစိတ်တံသနာနံခယမိစကားဒီတော့ ဒီနေရာမှာပြောချင်တာကဘာလဲဆိုတော့ယုတ်ခန္ဓာနာခန္ဓာခေါ်တဲ့လောကကိုတိဆောက်ပေးတာလက်သမားကတဏှာပဲဟုတ်တယ်မဟုတ်လားအေးအဲ့ဒီတဏှာကိုလိုက်ရှာရင်ဘယ်မှာတွေ့မလဲအကိုမှာပဲပေါ့မဟုတ်လားလောကခေါ်တဲ့ဒုက္ခရှာတော့လေကိုမှာပဲဟုတ်တယ်မဟုတ်လား ကိုမှာပဲအဲ့ဒီလောကကိုဖြစ်ပေါ်အောင်လုပ်ပေးတဲ့တဏှာလက်သမားရှာပြန်တော့လေကိုမှာပဲမဟုတ်ပေဘူးလားဒီတော့မြတ်စွာဘုရားကအဲ့ဒီတဏှာကုံသွားလို့တဏှာကိုပယ်နိုင်တဲ့အတွက်တဏှာကယုတ်ခန္ဓာနာခန္ဓာအသစ်လုံးမပေးနိုင်လို့ယုတ်ခန္ဓာနာခန္ဓာအဖြစ်ရက်သွားပြီဆိုတော့ယုတ်ဆင်းရဲနံဆင်းရဲ မရှိတော့ဘူးအဲ့ရုပ်ဆင်းရဲနာမ်ဆင်းရဲမရှိတာကကိုဘယ်မှာလဲကိုမှပဲပေါ့ဟုတ်လားအဲမိငိမ့်နေမိငိမ့်နေဆိုလို့ရှိရင်ဟဲ့မိဘယ်မလုံးဘယ်မှမိငိမ့်လို့မေးရင်ဘယ်လိုပြောရမှာမိတောက်နေတဲ့နေရာပြောရမှာပေါ့မိပတောက်တဲ့နေရာကမိငိမ့်မှာမလားမငိမ့်ဘူးဟုတ်ကဲ့လား အဲ့တော့ဒုက္ခငြိမ့်နေငြိမ့်နေဆိုတာဒုက္ခရှိတဲ့နေရာမှာငြိမ့်တာပေါ့ဒုက္ခမရှိတဲ့နေရာဒုက္ခငြိမ့်တယ်လို့ပြောလို့ရမှာမရဘူးရောဟိတတနတ်သားကိုမြတ်စွာဘုရားဟောနေတာအဲ့လိုဟောနေတာအခုကဒီကအခုကတော့ရောဟိတတနတ်သားတွေလားနတ်သမီးတွေလားဟမ် နတ်သားတွေရောနတ်သမီးတွေရောပေါ့နော်ကဲဒီမှာအခုစဉ်းစားကြည့်ပထမဆုံးမြတ်စွာဘုရားကလောကဆိုတဲ့ဒုက္ခဟာတဲ့ဒီခန္ဓာကိုယ်နဲ့စိတ်မှာပဲရှိတယ်တဲ့ခုနောက်တစ်ခါအကြောင်းရှာတော့ဒီလောကဖြစ်အောင်လုပ်ပေးတဲ့အကြောင်းရှာပြန်တဲ့အခါကျလို့လေတဏှာတဲ့သူကောဘယ်မှာတော့ဒီမှာပဲတဲ့တကယ်လို့အဲ့ဒီတဏှာကိုပယ်နိုင်လို့တဏှာမရှိလို့ လောကခေါ်တဲ့ယုံနာအဖြစ်ရပြီးတော့ငြိမ့်သွားပြီဆိုလို့ရှိရင်တော့လေဘယ်မှာလဲခန္ဓာကိုယ်မှာပဲတဲ့ဒီတော့မြတ်စွာဘုရားတော့အဲ့ဒီအကြောင်းတဏမြတ်စွာဘုရားပယ်နိုင်ပြီဟုတ်တယ်မဟုတ်လားဘာကြောင့်ပယ်နိုင်တော့အသိလို့မဟုတ်လားသိလို့ပယ်နိုင်တာမဟုတ်လား မသိမှုအဝိဇ္ဇာဆိုတော့အိမ်ရဲ့အထုပ်ကစပယ်လိုက်တာဟုတ်အဲမသိမှုပယ်တယ်ဆိုတာသိတာနဲ့သိလို့သာပယ်နိုင်တာပေါ့အဲ့တော့အဲ့ဒီသိတာဟာဒီတဏငြိမ်းအောင်ပယ်နိုင်တဲ့အတိကကိုဘယ်မှာရှိသလဲဟောကိုင်အကုန်လုံးကိုမာကြီးပါလားဒါကြောင့်တရားရှာကိုမာ ဟုတ်ကဲ့လားသိကြလားသိကြပါရဲ့ဗျာအဲ့ဒါလောကခေါ်တဲ့ဒုက္ခလည်းပဲဒီခန္ဓာကိုယ်မှာပဲခန္ဓာကိုယ်လို့ပြောတယ်လဲစိတ်ပါပါတယ်နော်ခန္ဓာကိုယ်မှာပဲအဲ့လောကခေါ်တဲ့ဒုက္ခကို ဖြစ်အောင်ဆောက်တည်ပေးတဲ့တဏှာလက်သမားကလည်းခန္ဓာကိုယ်မှာပဲဟုတ်တယ်မဟုတ်လားအဲ့ဒီလက်သမားသိ